နှစ်2565ခုကောဇာတက္ကရာ1383ခုနှစ်တပေါင်းလာဇန်တပေါင်းလာဇန်ဦးဇင်းတို့ရှိ9ရက်တခိုင်းလေးတွေမိုက်တရှိတပေါင်းလာဇန်10ရက်နေ့ပေါ့တပေါင်းလာဇန်10ရက်နေ့အာဟောကြားအပ်သောဝိပဿနာအလုံးပြီးတရားဒါကြီးဘယ်နှကြိမ်ရှိပြီလဲကျင်80မြောက်ရှိပါပြီဖေ။ကျင်80อืม အဲကျင့်80မြောက်ဝိပဿနာအလုံးပင်တရားကိုဆက်လက်ပြီးတော့ဟောကြနာကြကြရအောင်အဲဝိပဿနာလုံပင်တရားကိုမဟောကြမနာကြကြသည်မီဒေသနာတော်ပိုင်ရှင်ဒေသနာတော်ဥက္ကဖြစ်တော်မူသောဘုရားရှင်ကိုဥစွာပထမရှိခိုးကြရအောင်တို့တကကြီးတွေတကမကြီးတွေအလုံးကဘုရားရှင်ဤတတ္တဝါတွေရဲ့အကျိုးစီးပွားကိုအမြဲတမ်းရှိရှုပြီးတော့ ပါရမီတော်တွေကြည်ကျင်ခဲ့ဖို့ဘုရားဖြစ်ပြီးတဲ့နောက်တတ္တဝါတွေရဲ့အကျိုးစီးပွားကို55ဝံဘလုံးရွက်ဆောင်ခဲ့ဖို့ဘုရားရှင်ကတတ္တဝါတွေအပေါ်မှာကြီးမားတဲ့မေတ္တာကရုဏာတော်ဒါကိုအာယုံပြုပြီးတော့ဘုရားရှင်ရဲ့အကုန်ကိုအာယုံပြုလျက်ယိုသေးစွာနာယူကြအောင်ဆိုဗုဒ္ဓံနရနရ နိကမကမနတညာနံ သမာဓိနှင့်ရှင်သောစိတ်တလည်းရှိတော်မူထသောပညာပရိပါဇုတိယတစ္ဆာလေးရတရားမြတ်ကို ထွင်ပေါသည်မြင်တအရဟတမတိဟုသောပညာတန်ဆောင်သမိယောင်လည်းရှိတော်မူထသောဝိဟတန္တကာရံ သစ္စာလေးရတရားမြတ်ကို ကွက်ကပိတ်ပုံဉာဏ်မြင်တုံအောင်ပြုဒပညာဝိဇာတိဟုသောမိုက်တရားကိုရာဓမေဉာဏ်တန်လျက်ဖြင့်ပဲပြတော်မူပြီးထာတော်အထာဝီကာမလူနဗျမတတဝါတို့ဤအစည်းအပွားကို အလွန်လိုလားတောင်းတတော်မူထာတော် နရဒေဝဟိတာဝဟံလူနာမြမတတဝါတို့အားလံပြနိညွန်ဆုံးမသွန်သင်တော်မူလျက်လောကုလောကီနလီဆုံးဂုံအလုံးစုံသောဂုံသိန်တကောစည်းသိန်ချန္တာကြုံငါရွယ်ဆောင်တော်မူတတ်သော ကာရုဏီကံလူနာမြမတတဝါအမြတနာจิตကင် မဟာကရုဏာတော်ရှင်လည်းဖြစ်တော်မူထသောအကံဇာတိယဇာပါရမီပုံညာနှင့် မနိုင်ရှင်အမနိုင်ရှင်သာသောသီလသမာဓိပညာဂုဏ်တကကြောင့်မြတ်တိအဖြစ်သို့ ရောက်တော်မူထသော အနန္တညာဏသဗ္ဗညုတညာနာဇာတသုံးပိုင်းခြားမရှိသောညာတော်လည်းရှိတော်မူထသောတံဗုဒ္ဓံဒိုဒိုဂုံဤဆုံးလင်းပေတရှင်တော်မြတ်ဗျာကိုမဟာတရားဟောတရားနာ အမိမကောဘုရားဝန္တာမိ တတ္တယုတ်ကျုံမှန်ဆွဲချိုး၍ရှိခိုးကြောပါဤမြတ်စွာဘုရားသာတိသာတိသာတိပါဗျာကဲလုံးစုံတို့အကျင့်80မြောက်ဝိပဿနာလုံပြီးတရားဆက်လည်ပြီးတော့ဟောကြားနာကြားကြရအောင် ဟောလာတာလဲဦးဇင်းတို့ကအချိန်80မြောက်ပြီအချိန်80မြောက်ဦးဇင်းတို့ကဒီတရားပွဲမှာတော့ဒီဝိသုဒ္ဓိခုနှစ်ပိုင်းပြောခဲ့တာအခုဆိုဦးဇင်းတို့ဒါ3ခုမြောက်ပေါ့ဒေတိဝိသုဒ္ဓိပိုင်းရောက်ခဲ့ပြီအဲနံပါတ်1ဖြစ်တဲ့သီလဝိသုဒ္ဓိပိုင်းလည်းဦးဇင်းတို့ဒါပြောခဲ့ကြတယ်သီလတရားတွေပြည့်ပြည့်စုံစုံနဲ့ဖြည့်ကျင့်ရမယ်ဖြည့်ကျင့်ဖို့ရန်အပြီးတဲ့ခါကျစိတ်တဝိသုဒ္ဓိပိုင်းဟောစိတ်တဝိသုဒ္ဓိပိုင်းမှာလည်းသမထကမ္မဋ္ဌာန်းတွေကို စိတ်သက်အစဉ်မှနိရောဓအငြိကြီးတွေကင်းစင်ရေးအတွက်သမထကမ္မဋ္ဌာန်းတွေအထုတ်ပုံဒါလည်းပဲဦးဇင်းတို့ဒါဟောခဲ့ပြောခဲ့ကြပြီဒါသမထကမ္မဋ္ဌာန်းတွေစုံတလောက်ပဲပြောခဲ့အဲလိုသမารိတွေကိုအောင်မြင်မြင်ထူနိုင်ထူထောင်နိုင်တဲ့အခါအ ਨੇ ဆုံးဥပ္ပဇာရသမารိလောက်ရပြီဆိုရင်ဒါခုဒိဋ္ဌိဝိတုဒ္ဓိပေါ့ဒိဋ္ဌိဝိတုဒ္ဓိကိုကူးလို့ရဒါအဲဒိဋ္ဌိဝိတုဒ္ဓိဘိုင်းမှာဦးဇင်းတို့ကပြောလက်စာပေါ့ တတိဝိတ္တုဒီပိုင်းကိုစပြီးလေ့လာတော့နာမရူပပြိစေတာဉာဏ်အရာအဲယုတ်တရားနံတရားတွေကိုဒါနားလေတဲ့အပိုင်းပေါ့ဉာဏ်ပညာပေါ့သီလသမารိပညာမှာပညာတိတ်ခါပေါ့အဲပညာတိတ်ခါပိုင်းမှာယုတ်ဒီနံတွေကိုသိအောင်ကြိုးစားရတဲ့အပိုင်းအဲသိအောင်ကြိုးစားတဲ့အပိုင်းမှာဇာတာချင်းတို့ယုတ်တရားတွေကိုတန္တရိကနာပြူအောင်တမူဝကနာပြူအောင်အဲနောက်တကထို့လူပဲ နန္တရားတွေကိုလည်းတန်တတိကနာလို့ခေါ်တဲ့ဝတိစိတ်အစဉ်ကြီးသိဖို့နောက်တစ်ခါသမုဟကနာပြူရည်အတွက်ထိုဝတိစိတ်တက္ခဏာတိုင်းစိတ်တက္ခဏာတိုင်းမှာ ဖြစ်ပေါ်သွားတဲ့စိတ်နန္တရားအပေါင်းစုပေါ့ဒါတွေကိုသမုဟကနာဖြူဖြူပြီးတဲ့အခါကိစ္စကနာဖြူနိုင်ရေးကြတော့ထိုယုတ်တရားနန္တရားတွေကကိုယ်ပိုင်လုပ်ငန်းကိစ္စကိုသိရအတွက်တနည်းအားဖြင့်တော့လက္ခဏာတတပြစ္စုပ္ပတံပရတ္တံရှုွက်ကိုဆက်ပြီးတော့ရှုကြရတာပေါ့ နော်အဲ့ဘိုင်ကိုဦးဇင်းတို့ပြောလာတာအကုသိုလ်ပဲရောက်လေဆိုတော့ဦးဇင်းတို့အကုသိုလ်စေတသိက်သင်္ခါရခန္ဓာတဲ့ကခန္ဓာ၅ပါးနည်းနဲ့ပြောမယ်ဆိုသင်္ခါရခန္ဓာနည်းသင်္ခါရခန္ဓာဘိုင်းကဒါအကုသိုလ်စေတသိက်တွေရောက်ခဲ့ဒီနေ့လဲအဲ့ဒီအကုသိုလ်စေတသိက်တွေတဲကပြီးခဲ့တဲ့အပတ်ကအိတ်တာနဲ့မေစရိယာကိုပြောခဲ့တော့အဲဒီတစ်ပတ်တော့ကုတ်ကုတ်ဆကိုအဲဆက်လက်ပြီးတော့ဟောကြနာကြကြရအောင်အဲ့တော့ဒီကုတ်ကုတ်ဆတရား ကောကဇတရားကိုနာကြတဲ့အခါသူကောကဇတရားရဲ့လက္ခဏာကိုလည်းသိမယ်ရတ္တဆိုတဲ့လက္ခဏာဆိုတဲ့သဘာဝကိုယ်ပိုင်လက္ခဏာကိုလည်းသိမယ်ရတ္တလို့ခေါ်တဲ့သူရဲ့လုပ်ငန်းကိစ္စကိုလည်းသိမယ်ပစ္စုပ္ပတန်လို့ခေါ်တဲ့ဉာဏ်နဲ့မှရှိရှိထင်လာနိုင်တဲ့သူရဲ့အချင်းအရာပေါ့ဒါကိုလည်းသိခွင့်ရနောက်တစ်ခါပဋ္ဌာန်လို့ခေါ်တဲ့ဒီကုတ်ကုတ်စားရဲ့နိစ္စသောအကြောင်း ဒါကိုလည်းမိမိတို့သိခွင့်ရသိခွင့်ရတဲ့အခါမှာဩဒီကုတ်ကုဆာတရားဒီတတ္တဝါတွေအတွက်အင်မတန်မှဒါကြောက်ရွံ့စရာကောင်းတဲ့ဘေးအန္တရာယ်ကြီးတစ်ခုလို့ဒီလိုကုတ်ကုဆာတရားကို နားလည်သွားခဲ့ရင်ဒါမိမိတို့အတွက်ဒါကျေသူလည်းများတယ်နောက်တစ်ခါတကယ်ကုတ်ကုဆာတရားကိုနာမရူပပြိစေတာဉာဏ်ပိုင်းကိုတကယ်မိမိကရောက်လို့တနည်းအားဖြင့်တတိဝိတ္တုစကံကိုမိမိကတက်လှမ်းနေတဲ့သူတော်ကောင်းဖြစ်ခဲ့ရင်လေအဲဒီကျုပ်ွက်တွေကိုတခါတည်း တကယ်ကိုလက်တွေ့မိမိတို့ရှုပွားသုံးတတ်တဲ့အပိုင်းမှာအထောက်ကူပြုတာ။အထောက်ကူပြုနိုင်ရေးအတွက်ပေါ့။နောက်စဉ်တော့စပြီးတော့သွားကြမယ်ဆိုတော့ကုတ်ကုတ်ဆကုတ်ကုတ်ဆဆိုတာကုစီတံကတံကုကတံတတ္တဘာဟောကုတ်ကုတ်ဆံဆိုတဲ့အတိုင်းပဲ။အဲ့တော့ကုတ်ကုတ်ဆဆိုတာလွယ်လွယ်ပြောရင်တော့ဦးဇင်းတို့ဗမာလူတော့နားလည်တဲ့စကားလုံးလေးတစ်ခုရှိ။အဲ့ဒါဘာလဲဆိုတော့နောင်တာ ကနောင်တတဲ့ဗါတဲ့တော့နောင်တပါဗျာနောင်တအဲ့တော့နောင်တဆိုတဲ့အပိုင်းမှာဦးဇင်းတို့ဒီကလေးကြရင်တော့ပြုံးကလေးပေါ့ဒါဦးဇင်းတို့ဟိုနားလေတာနောင်တဆိုတာကိုနားလေအဲဟိုပြောလိုက်လို့ရှိရင်နောင်တနောင်တကြီးစွာရတယ်အာနောင်တရလိမ့်မယ်ဒီလိုစကလုံးတွေတုံးကြတဲ့အခါမှာနားလေကြတယ်သဘောပေါက်ကြတယ်ဒါပေမဲ့ နားလည်ပေမဲ့နောင်နှဆိုတာကိုနောင်နှလို့တော့သကလုံးတစ်လုံးအနေနဲ့တော့နားလည်သွားလိုက်တာပဲဒါပေမဲ့တကယ်တစ်ဖက်လို့နားလည်အောင် နောင်နှဆိုတာဘာပြောတာလဲလို့မေးရင်အပြန်ပြီးတော့ပြောဖို့ခက်သားအဲ့တော့အခုဒီမှာဒီနောင်နှလို့ဦးဇင်းတို့ဗမာတွေနားလည်တဲ့ဟာပေါ့အဲ့ဒါကိုပါဠိလေးနဲ့ဖွင့်ပြီးတော့သူ့အတိတ်ပဲတိုင်းနေသွားရင်တော့သူကပို့ပြီးတော့ဒါဟာဟိုနားလည်လွယ်တယ်ပေါ့နော်ဒါသူတစ်ပါးကိုလည်းနားလည်အောင်ပြောပြတယ်အဲ့တော့ ဒီကုသတံကတံယွန်ရှာဆက်စုပ်အပ်သောယွန်ရှာဆက်စုပ်ဖွယ်ပေါ့ယွန်ရှာဆက်စုပ်အပ်သော ပြူပြီးဒုစရိုက်မပြုလိုက်မိသောသူစရိုက်တို့ကိုဒါကုသတကုကတလို့ပဲဒီလိုခေါ်တာအဲ့ဒီရတွေကဖြစ်ကြောင်းဖြစ်ရာကိုဒါကုတ်ကုဆလို့ခေါ်တယ်ဒီတော့ပြန်ပြီးပြောမယ်ဆိုလို့ရှိရင်ခြုံပြီးပြောလိုက်လို့ရှိရင်ယွန်ရှာဆက်စုပ်ယွန်ရှာဆက်စုပ်ဖွယ်သောအပြုပြီးဒုစရိုက်မပြုလိုက်မိတဲ့သူစရိုက်တရားတွေပေါ်မှာ အဲ့ဒုတိယတရားတွေကိုအာယုံပြုပြီးတော့ဖြစ်ပေါ်လာတော့အဲ့ဒါနှလုံးနှလုံးမသားမရခြင်းဒါဖြစ်ကြောင်းဖြစ်ရာဒီကုတ်ကုတ်စာပဲအဲဒီလိုပြောရတာတော့ပြန်ပြောမယ်ဆိုလို့ရှိရင်တတ္တဝါတွေဒီဘဝတစ်လျှောက်မှာပြုလိုက်ပြီးတဲ့အကုသိုလ်တရားတွေဒါရှိကြတယ်ပေါ့နောက်တစ်ခါမပြုတ်လိုက်မိတဲ့ကုသိုလ်တရားပေါ့သူစရိုက်တရားတွေလည်းရှိကြတယ်ပေါ့ အဲ့လိုမပြုတ်လိုက်ရတဲ့ကုသိုလ်တရားတနည်းအားဖြင့်ပြုတ်လိုက်မိသွားတဲ့အကုသိုလ်တရားသူစရိုက်ဒုစရိုက်တရားပေါ့အဲ့ပုံမှာပြန်ပြီးတော့တခါလေတခါလေအဲ့အာကိုအာယုံပြုပြီးတော့စိတ်ထဲမှာတခါလေပူပန်ရတာပေါ့နော်စိတ်ထဲမှာပူပန်နေရတာအဲ့အဲ့ဒါကိုဒါကုတ်ကုတ်စာလို့ခေါ်တယ်အဲဒီလောက်ဥစွာပထမပေါ့ကုတ်ကုတ်စာကိုနားလည်ထား နားလည်ထားပြီးတဲ့အခါကျသူ့ရဲ့လက္ခဏာကိုသွားရင်တော့ပူရှင်းသွားအောင်သူကဘာပြောတုံဆိုတဲ့အခါကျတော့ကောကောဇံပစ္စာနုတာပလက္ခဏံတဲ့ပစ္စာနုတာပလက္ခဏံကောကောဇံအဲ့တော့ပစ္စာနုတာပဆိုတာဦးဇင်းတို့ပုတ်ခွဲလိုက်ရင်ပစ္စာအနုတာပပေါ့အဲ့တော့ပစ္စာဆိုတော့ဒါနောက်နိုင်အနုဆိုတော့ဖန်ဖန်ထက်ထက်တပဆိုတော့ပူပန်ရတာပူလောင်ရတာပေါ့အဲ့တော့ခြုံပြီးတော့စကလုံးသုံးလုံးကိုဘာသာပြန်ရင်အဲ့ဒါ နောက်၌တနည်းအားဖြင့်နောင်တတပံဒါပူပန်ခြင်းသဘောအနောက်၌အဖန်ဖန်ထက်တဲ့ပူပန်ရာခြင်းသဘောပဲနောက်၌ဖန်ဖန်ထက်တဲ့ပူပန်ရာခြင်းသဘောသည်အဲ့ဒါကုတ်ကုတ်စားအဲ့တော့နောက်၌ဖန်ဖန်ထက်တဲ့ပူပန်ရတယ်ဆိုတာဘာပြောတာတုံးဆိုတော့စောစောကပြောခဲ့တဲ့ကတာကတကတာကတဆိုတဲ့ကတအမိရတယ်ပြုတ်ပြီးတော့အကုသိုလ်တနည်းအားဖြင့်ကတဒုစတိတာပေါ့ပြုတ်ပြီးသွားတဲ့အကုသိုလ်တရားတွေ နောက်တကအကတသူစရိတာပေါ့မပြုတ်လိုက်ရမိတဲ့မပြုတ်လိုက်ရတဲ့သူစရိုက်တရားတွေပေါ့အဲသူစရိုက်တရားတွေအပေါ်မှာအာယုံပြုပြီးတော့တကလည်းနောက်ထပ်တပံထက်ကထက်ကပူပန်ရတဲ့သဘောပဲအဲဒါကိုဒါကုတ်ကုတ်စာဒါကုတ်ကုတ်စာရဲ့ကိုယ်ပိုင်လက္ခဏာအဲ့တော့ဒီနေရာလေးမှာတကကြီးတွေတကမကြီးတွေကြီးဦးဇင်းတို့အခုလိုသန္တရာမှာကျင်လည်ရတဲ့အခါဒီကုတ်ကုတ်စာတရားတည် တတ္တဝါတွေအတွက်ဘာမှအကျိုးကိုမဖြစ်စေဘူးဒီကောကုသဖြစ်လိုက်လို့ပြုပြီးသားအကုသိုလ်တွေလည်းယော့မသွားဘူးဒီကောကုသဖြစ်လို့မပြုလိုက်ရတဲ့ကုသိုလ်တရားတွေလည်းထပ်ပြီးတော့ဟိုအတိတ်ပြုပြစ်သွားတာမျိုး မရှိဘူးအဲသို့တော့တတ္တဝါကိုတော့သူကပူပန်စေတတ်တယ်တတ္တဝါကိုပူပန်စေတတ်တယ်ပူလောင်စေတတ်တယ် အပူလောင်စေတတ်တဲ့ကြောင့်အဲ့ကုက္ကုသတရားကနှိမ့်ဆက်လိုက်လို့ကြီးကုက္ကုသတိသူကនិဝရဏကိစ္စလည်းတက်တယ်အဲ့တော့និဝရဏကိစ္စတက်တော့သူကនិဝရဏတရားထဲမှာလည်းသူကပါလာပါတော့ဘာဖြစ်တုံးဆိုတော့ဒီនិဝရဏတရားကခုနတမထလုပ်ငန်းတွေကိုလည်းသူကအနှောက်အယှက်ပေးအတားအဆီးပေးအဲ့တော့တမထအလုပ်တွေလုပ်ခြင်းလည်းပဲသူကမအောင်မြင်တော့ဘူးအဲ့တော့တမထမှာမအောင်မြင်ဘူးတမာရီစကန်းကိုမှမအောင်မြင်တယ်ပညာစကန်းကိုတလန်းဖို့ရမဖြစ်နိုင်ပြန်ဘူး အဲ့တော့ဘာလဲဆိုတော့ဒါဒီဒီကုက္ကုဆတရားဆိုကနှိမ့်ဆွမှုကြောင့်ဒါကြောင့်မလို့ဒီကုက္ကုဆတရားကိုဦးဇင်းတို့ယွန်ရှာဆက်စုပ်ပြေပြောက်သွားတာမပြုတ်ရသေးတဲ့ကုသိုလ်တရားတွေလည်းပြည့်စုံလာတာမျိုးမဟုတ် သို့တော်လည်းပဲတတ္တဝါမှာကြပြန်တော့အဲ့ဒီကိုကုသကိညာတတ္တဝါမှာတခါလေပူပန်းပြီးတော့ဘဝမှာနေရတယ်အဲဒါကိုကုသကတတ်ပေါ့အဲဒီနေရာမှာဦးဇင်းတို့တာရကလေးတွေနဲ့ဒုဒကကြီးတွေဒုမကြီးမြင်လွယ်အောင်ပေါ့လေဒါဦးဇင်းတို့တာရကဝတ္ထုလေးတွေဆောင်ပြီးပြောမယ်ဆိုဒီကိုကုသရဲ့တဘောအဲဒီကကြီးတွေဒုမကြီးတွေဟိုတည်ပြီးသားပေါ့အစာတတ်မင်းအဲသူက ဒီဝိထုဇာကြောင့်ကိုပြန်ပြီးတော့ဦးဇင်းတို့အာယုံပြုတ်ကြည့်လို့ရှိရင်ဒါကုတ်ကုတ်စရဲ့သဘောတည်အင်မတန်ကြောက်စရာကောင်းတယ်ဆိုတာထင်ရှားတယ်အဲ့တော့အဇာတဇမင်းဒီအရွယ်ရောက်လာတဲ့အခါအာဒေဝဒတ်ကဖြားယောင်းမှုနဲ့ပေါ့လေဒေဝဒတ်ကဖြားယောင်းမှုနဲ့နောက်ဆုံးတော့အဖကိုအချုပ်သွင်းပြီးတော့ဒါညှဉ်းမနှိပ်စက်တယ်အဲ့လိုညှဉ်းမနှိပ်စက်ပြီးနောက်ဆုံးမှာတော့ဒါအဖကိုဒါသေဘိုးရန်ဒီသူလုံးလစိုက်ထုတ်ပြီးတော့ ဒါသူစူးစမ်းခဲ့အဲ့ဒီတော့ဒကာကြီးတွေဒကာမကြီးတွေဒါသူကဘာမှသူ့မှာနောင်နှမရှိသေးဘူးနောင်နှမရှိသေးဒါပေမဲ့ဘာဖြစ်လာတော့တနေ့မှာခုနသူ့ရဲ့ရင်သွေးပေါ့ဥရိယဗရယမင်းသားဖွားမြင်နေဆိုကြဆိုဖွားမြင်တော့အဲ့တုံလွာရောက်လာတဲ့အချိန်မှာခုနသားကိုချစ်တဲ့ဒီမေတ္တာချစ်ခြင်းမေတ္တာကသူ့ရင်ထဲမှာတခါတည်းအသိပြီးထင်ရှားလာ သူ့ရင်ထဲမှာတိတ်ပြီးတော့ထင်ရှားလာထင်ရှားလာတဲ့အခါမှာတခါလေဖခင်ကိုသွားပြီးတတိရတယ်ငါဒီငါရဲ့သားကိုသားယရနာကိုချစ်တယ်လို့ငါရဲ့ဖခင်နေလည်းငါ့ကိုငါ့ပေါ်မှာတိတ်ပြီးတော့ဒါချစ်ခင်မှာပဲလို့သူဒီလိုသွားပြီးတော့စဉ်းစားမိတယ်စဉ်းစားမိတဲ့အတွက်ကြောင့်ဒါတခါကြီးတွေသိတဲ့အတိုင်းပဲဒါဖခင်ကိုလည်းအချုံအောင်ကလွတ်အောင်လွတ်မြောက်စီဆိုပြီးသူကပြောလိုက်တဲ့အခါမှာတစ်ဖက်ကပြန်ပြောတယ်မုံမတ်တွေကလှုပ်လှုပ်လှုပ်လို့ရတော့မှာလေဒီမှာ စာတစောင်လည်းရောက်နေခဲ့ဒါခမဲတော့ဒါသေလုံးနဲ့အကြောင်းဆိုတော့အဲ့မှာယူကျုံမရဖြစ်ပြီးတော့ဒါသူ့ကမိခင်ရှိသွားသူကမိခင်သွားပြီးသူဒီသူ့ရဲ့ရင်သွေးသားယတနာပေါ်မှာချစ်ခင်သလိုသူ့ရဲ့ဖခင်ကပေါ့သူ့ပေါ်မှာချစ်ခင်သလားဒီလိုမေးတော့အဲ့ဒါဝေဒိမိဖုရားကြီးကလည်းဒါအကြောင်းဆုံးမဟုတ်ချင်းချင်းတက်တဲ့ချိန်ကနေစပြီးကဘာမီရှုတန်တဲ့ဖွမ်းမြင်တို့အဲတက်တဲ့အရွယ်လေးရောက်တဲ့အခါသူ့လက်မှာဒါသူ့ဂျူနာပေါက်ထားဖို့ ခမဲတော်လှုပ်သူသူကဖာခမဲတော်သောရဏမင်းကြီးကခန္ဓာနဲ့မှန်ကုန်းထားတဲ့အကြောင်းကအစပြီးအသေးသေးပြောပြပြောပြတော့အဲ့မှာကြီးတော်နောင်တရအဲ့မှာပြောချင်တာနောင်တပဲအဲ့မှာသူကြီးတော်နောင်တရဆိုတော့ပူပန်တာသူကတော့ဗာနဲ့ပူပန်တော့လို့မေးတဲ့အခါကျတော့ခုနပြူပြီးတယ်ဒါဒုစရအပေါ်မှာပူပန်တာပဲဒါကတဒုစရိတလို့ခေါ်တယ်ကတဒုစရိတပြုတ်ပြီးတဲ့ဒုစရိုက်တရားပေါ်မှာသူသိပ်ပြီးပူပန်ရတယ် အဲဒါကုတ်ကုဆရဲ့သဘောအဲဦးဇင်းတို့ဒီမှာတော့ဟိုကုတ်ကုဆကိုဒကာကြီးဒကာမကြီးတွေဦးဇင်းတို့ဆက်ပြီးတော့လေ့လာတဲ့အခါမှာသူကဒီပစ္စုပ္ပတ္ထမောကုတ်ကုဆကိုညံထဲမှာဆင်ញင်တဲ့အခါသူ့ရဲ့ပစ္စုပ္ပတ္ထမှာဝိပရိဒါရဆိုတာပါတယ်ဝိပရိဒါရပစ္စုပ္ပတ္ထနဲ့ဆိုတာအခုဒီမှာလည်းအဲ့ဝိပရိဒါရဆိုတဲ့စကားလုံးကိုအဲ့ဒါထာဂရာများကလည်းဖွင့်ဆိုတယ်သို့တော့ဒီဓမ္မညဗလတုတ်ကိုဖွင့်ဆိုတဲ့ထာဂရာမှာတော့ဝိပရိဒါရဆိုတဲ့စကားလုံးကိုတက်ရိုက်သုံးမထား ဗမာတော့သုံးထားတော့တော့ဥဒါနာအထပေတဝတ္ထုမှာပေါ့ပေတဝတ္ထုမှာကျတော့ဒီသုလတ္တိတတိအကြောင်းကိုသုလတ္တိတတိကဒီပိဋ္ဌာဖြစ်ကတဲ့ဒီဝတ္ထုဇာကြောင်းအဲ့ဝတ္ထုဇာကြောင်းမှာဘာနဲ့သွားပြီးတော့ဆက်ဆက်နေတုံးဆိုတော့ဇာတသမင်းနဲ့သွားပြီးတော့ဆက်ဆက်နေတယ်ဘယ်လိုဇာတသမင်းနဲ့ဆက်ဆက်နေဆိုတော့ဒကာကြီးတွေဒကာမိုက်တွေသိတဲ့အတိုင်းပဲဒီလိုနဲ့ဇာတသမင်းဒီသူကဖခင်လည်းတည်ဆုံးသွားပြီတည်ဆုံးသွားပြီဆိုအဲ့နေကစပြီးတော့သူဘာဖြစ်တုံးဆိုတော့ အဲ့ဒါအဲ့လိုမရတော့တာပဲအဲ့လိုမရတော့ဘလောက်ဒီအဲ့လိုကမရဘလောက်ဆိုးလာတယ်လဲဆိုရင်ညတန်ရောက်လို့အိတ်တော့မယ်ဆိုပြီးအိတ်တော့မယ်ဆိုမျက်လုံးမိတ်လိုက်မျက်လုံးမိတ်လိုက်တာနဲ့တကလည်းလှန်တရားနဲ့ဝမ်းမီထိုးသလိုခံစားရပြီးတကလည်းလာကြောက်လန့်ပြီးတော့နိုးတာပဲနိုးတဲ့အခါမှာလည်းပဲဘာဖြစ်တာလဲလို့ပြောရင်ဘာဖြစ်တယ်ဆိုတာကိုပြောမရအောင်အကြောင်းကလည်းပြလို့မရအောင်ဒါပေမဲ့အဲ့လိုနဲ့သူကအဲ့လိုမရတဲ့အခြေအနေပေါ့ဒါတကကြီးတွေတကမကြီးတွေဒီကုက္ကုဇတရားနှိမ့်ဆက်နေတာပဲကုက္ကုဇတရားနှိမ့်ဆက်နေတာ အဲ့တော့သူအဲ့လိုအခြေအနေဖြစ်လာတော့သူကတပြေးပြေးနဲ့ဒီအိယာမှာကိုသူကြောက်လာတယ်အဲ့တော့ဒကာကြီးဒကာမကြီးတွေတတ္တဝါတို့တယောက်ကောင်းကောင်းအဲ့လိုမရအောင်ဒီကုတ်ကုတ်စာတရားကဒါဒုက္ခပေးနိုင်တာတတ္တဝါတို့တယောက်ကိုအဲ့လိုမရအောင်ဒါကုတ်ကုတ်စာတရားအဲ့တော့ဦးဇင်းတို့ဒါတွေဒီဘဝတစ်ခုမှာမိတို့ကခုနမပြုတ်တဲ့မပြုတ်ထိုက်တဲ့ဒုတိယတရားတွေကိုပြုမိသွားပြီဆိုရင် တရားကံရာတီးသွားပြီပြန်ပြီးတော့ဒါဖြက်လို့မရတော့အဲ့တော့တစ်ဖက်ကကုစုတရားတွေကိုလည်းပဲမိမိတို့ကအာကိုအာသာရနိုင်တဲ့ကုစုတရားတွေကိုမိမိတို့ဘက်ကဒါစူးစမ်းအားထုတ်ထားဖို့တော့လိုတယ်အမဟုတ်လို့ရှိရင်ခုအဇာတတမင်းလို့လို့ပေါ့ဒါအဲ့လိုမရတော့အဲ့တော့ဘာဖြစ်လာတော့ဆိုတဲ့အခါကျအဲ့လိုမရတော့သူကအိတ်ကမာကိုကြောက်လာတော့အဲဒီမူကြီးမတ်ရာတွေခေါ်မင်းကြီးယောက်ျားတွေခေါ်ညတိုင်ဆိုလို့ရှိရင်သူဒီလိုနဲ့အချိန်ကိုဖြုံးတာပေါ့ အိပ်ရမှာကိုကြောက်လို့အဲ့တော့ဒကာကြီးတွေသိတဲ့အတိုင်းပဲဇော်မွန်လာပြည့်နေ့ရောက်လာတဲ့အခါဒါဒီဘုရားရှင်နဲ့တွေ့ဖို့အတွက်သူဟာအကြောင်းမျိုးမျိုးနဲ့ဒါသူ့ရဲ့ဘုံသားတွေကိုမူကြီးမရတွေကိုသူကမေးတာပေါ့နောက်ဆုံးတော့ဇီဝကကြီးကဘုရားရှင်ရဲ့အကြောင်းကိုကြားခြင်းလို့သူဒီဇော်မွန်လာပြည့်နေ့မှာသူဒါမေးခဲ့တဲ့အကြောင်းဒါဒကာကြီးတွေမိုက်ကြီးကြားဖို့သို့တော့ဒီမှာပြောချင်တာကအဲ့တော့အဲ့မှာသူသုလတ္တိ တတိအကြောင်းနဲ့သွားဘလို့ဆက်ဆက်တုံးတော့သူကညတိုင်အဲ့လိုမပြောဘူးအဇာတတမင်းကအဲ့လိုမပြောတဲ့အခါကျအဲ့လိုမပြောတော့အဲ့ပြတ်သက်ထဲမှာတက်ပြီးတော့သူကကောင်းကင်ကိုကြည့်ကောင်းကင်ကိုကြည့်တော့ကောင်းကင်မှာအဲ့မှာပိတ်တာတကောင်ပိတ်တာပေါ့ခုနအဝဲအထဲမရှိဘဲနဲ့ပြန်သွားတဲ့ပိတ်တာကိုသူကသွားပြီးတော့တွေ့အဲ့တွေးတဲ့အပိုင်းမှာဘာသူ့ကိုရေးတာအဲ့ဝိပရိတာရဆိုတဲ့စကားလုံးလေးတစ်ခုအဲ့ဒီမှာသုံးထားတယ်ဝိပရိတာရအဲ့တော့ तू ကဇာတတမင်းဒီ तू က အဲ့ဝိပရိဒါရနှလုံးမသားမရဖြစ်နေတဲ့ဘက်ကိုတက်ပြီးတဲ့နောက်ပြောမယ်ဆိုရင်တော့နောင်နာရနေတာနောင်နာရတဲ့အတွက်အဲ့လိုမပြောဘူးအဲ့လိုမပြောလို့ပြတ်တက်တဲ့ကိုတက်ပြီးတော့ကောင်းကင်ကိုကြည်ရင်းနဲ့ဒီသုရတ္တိတက်ဖြစ်ပေါ့ပိတ္တာကိုသူတွေ့တယ်ဆိုပြီးတော့တွေ့ရတယ်ဆိုပြီးတော့ဒီအကြောင်းလေးရေးထားတာပေါ့ပြောတင်တာကဒီမှာဗာလဲဆိုတော့အဲ့ဝိပရိဒါရဆိုတာအကုတ်ကုတ်စာပဲအဲနောင်နာတပံပူပန်တာအဲ့တော့ဒီတရားကနှိမ့်ဆက်လိုက်တာဒါအဇာတတမင်းဒီဒီပြစ္ဆုတ်ပံဘဝမှာလည်းကြီးစွာသောဆင်းရဲဒုက္ခကိုခံရတယ် အိတ်မပြောဘူးဆိုတဲ့အဲ့လိုမရဘူးဒီလိုမျိုးပေါ့ဒါဘာလဲလို့မေးလို့ချင်းခုနကတာဒုစရိတပဲကရဒုစရိတအခုနောက်ဦးဇင်းတို့ပြစ္စုပတ္တံပဋ္ဌံကြလဲလာလိမ့်မယ်ဒီကုက္ကုဇရဲ့နီးစွာသောအကြောင်းထဲမှာပါတယ်ဒီကတဒုစရိတပြုတ်အပ်ပြီးတော့ဒါဒုစရိုက်တရားတွေအပေါ်မှာအာယုံပြုတ်ပြီးတော့ပြုတ်သက်ပြုတ်လိုက်မိတဲ့ဒုစရိုက်တရားတွေကိုအာယုံပြုတ်ပြီးတော့ပူပန်ရတာ အဲ့တော့သူ့ရဲ့အပြစ်ကတော့ခုနသူ့အပေါ်မှာအင်မတန်ကြီးစုကြီးမားတဲ့ပုံကိုယ်ကိုသူကဒါစော်ကားမိတာလေစော်ကားမိတဲ့ပြုလိုက်မိတဲ့ဒါဒုစရိတကတဒုစရိတပေါ့ဒီတရားကသူ့ကိုနှိပ်စက်တာအဲ့တော့ဦးဇင်းတို့လည်းဘဝမှာရှိကြတယ်ဘဝကိုဖြတ်တန်းရတဲ့အခါမိမိတို့အပေါ်မှာကျေးဇူးတရားကြီးမားတဲ့ပုံကိုယ်ကြီးရှိကျေးဇူးတရားဆိုတာလည်းပဲအဲဟိုတိတတ်တဲ့သူမှဒါကကျေးဇူးကိုနားလည်တာ အဲ့တော့ဦးဇင်းတို့ဘာဟောထားတုံဆိုတဲ့အခါကျတော့ပြခြင်းကဟိုအင်္ဂုတ္တရနိကေမှာဒွေဘိကဝေပုဂ္ဂလာဒုံလဘာလောကသမေနဲ့လောကမှာပုဂ္ဂိုလ်နှစ်ယောက်ကအင်မတန်မှယာခဲ့တယ်ရောဇာပုပ္ပကာရီ ကတိညုကတဝေဒီအရှိဥစွာကျေးဇူးပြုတတ်တဲ့ပုဂ္ဂိုလ်ရဲ့ကျေးဇူးတရားကိုသိပြီးတော့ပြန်လဲတဖန်ကျေးဇူးတုတ်ဆက်တဲ့ပုဂ္ဂိုလ်ဒီပုဂ္ဂိုလ်နှစ်ယောက်ဒီလောကမှာယာခဲ့တယ်လို့တလူပြောတယ်အဲ့တော့ ယေရှုဥစွာပြုတဲ့ပုံကိုလည်းရခဲ့တယ်။ဒါဦးဇင်းတို့တခါလေမှာကိုယ်ပတ်ဝန်းကျင်မှာမိမိတို့အပေါ်မှာယေရှုရှိတဲ့ပုံကိုရှိတတ်တယ်။ဒါပေမဲ့ကိုကယေရှုတရားကိုတတ်သိနားလည်မှုမရှိဘူး။တတ်သိနားလည်မှုမရှိတဲ့အတွက်ယေရှုတရားကိုတပန်မတုံ့ဆန့်မိတဲ့အပြင်ယေရှုတရားတွေကြီးမားတဲ့ယေရှုတရားတွေကိုစော်ကားမိသွားရင်အဲ့ဒဏ်ကတကကြီးတွေတကမကြီးတစ်ချိန်မှာတစ်ချိန်ဆိုတာပြုတ်တဲ့အချိန်မှာတော့မိမိတို့က ကိုယ့်ရဲ့စိတ်နေသဘောအလျောက်ကိုကျင်တဲ့လို့ကိုလှုပ်ချင်လို့လှုပ်တာပဲဒါမဲ့ကျေးဇူးတရားရှိတဲ့ပုံကိုယ်ဒီပုံမှာမိမိတို့စော်ကားမိသွားပြီအဲစော်ကားမိသွားရင်ဘာဖြစ်မလို့အဲ့တရားကတပြေးပြေးနဲ့ကိုပြုတ်ပြီးတဲ့နောက်တပြေးပြေးနဲ့ကြားလေးကြားလေးကြားလေးကြားလေးအဲ့တရားကခုနယုံချစက်စက်ဘွယ်အနေနဲ့အဲ့တတဝါကိုအမြဲတမ်းနှိပ်စက်တော့တာပဲဒါကုတ်ကုတ်စားရတဲ့ပုံငါပေါ်မှာကျေးဇူးတရားကြီးမားတဲ့ပုံကိုငါပေါ်မှာငါတို့ပေါ်မှာကျေးဇူးရှိတဲ့ပုံကို အဲဒီပုဂ္ဂိုလ်ရဲ့ကပျက်စီးရပျက်စီးကြောင်းငါတို့တော့လုံမိပြီအဲဒီပုဂ္ဂိုလ်ကိုမလုံတဲ့မလုံတိုက်တဲ့အမှုတွေဒီပုဂ္ဂိုလ်အပေါ်မှာငါတို့တော့လုံမိပြီအဲအဲ့မှာသူကဘာလဲဆိုတော့ခုနနောင်တတပံပူပန်ရတော့တာပဲအဲ့ဒါတကကြီးတွေတကမကြီးတွေကုတ်ကုတ်စားရဲ့တပေါ့ဒီတော့ကုတ်ကုတ်စားတရားနှိမ့်ဆက်မခံကျင်ဘူးဆိုရင်မိမိတို့ဒီအဲ့ဒါကတဒုစရိတလို့ခေါ်တယ်ပြုတ်ပြီးတော့အကုသိုလ်တရားတွေမိမိတို့နည်းနိုင်တယ်များနည်းအောင်တနည်းအားဖြင့်ကုကစားပြီးတော့မိမိတို့ကကျေးဇူးတရားတွေကိုနားလည်ပြီးကျေးဇူးရှိတဲ့ပုံကိုယ်တွေပေါ်မှာမစော်ကားမိဘူးလို့တယ် အဲဇောကားမိတော့အခုအဇာတတမင်းတို့လို့ပေါ့ကျေးဇူးရှိတဲ့ပုံကိုယ်ဒီပုံမှာဇောကားမိတဲ့အတွက်ကြောင့်ဘယင်သိပ်ဖြစ်ခြင်းနဲ့ဘယင်ဖြစ်ခြင်းတဲ့အတွက်ကြောင့်ဘာကမဲတော်ဓမ္မောက်ကိုဒါဘာကမဲတော်ကြီးကိုသူဒါလောက်ကြံဖို့ရန်ဝင်တယ်ဒါကိုပေါင်မာကပ်ပြီးလာတယ်တွေ့တယ်မင်းကြီးယောက်ျားတွေကဘယင်ဗိမိသားရလည်းပဲဘာလို့ချင်လို့တော့ဘယင်ဖြစ်ချင်လို့ဘယင်ဖြစ်ချင်ဘယင်အဖြစ်ကိုပေးတယ်ဘယင်အဖြစ်ကိုပေးပြန်တော့လည်းပဲခုနဒေဝရကဲနောက်ကနေပြီးတော့သွေးဆော့မှုကြောင့်ဘာဖြစ်တုံးဆိုတော့ ဘယင်ဖြစ်ရနေတဲ့ဘယင်ဖြစ်ကအချိန်မြင့်ပြန်ပြီးတော့သိမ့်နိုင်တယ်သိမ့်နိုင်တယ်ဆိုတော့ဘာဖြစ်တော့တခါလေကျူပင်ကုန်းကျူငုံမှမကြံဆိုတဲ့အတိုင်းပဲဆိုဒါဖာကမဲ့တော့ရှိနေရင်အချိန်မြင့်သူ့ကိုပြန်ပြီးတော့ဒီဘယင်ဖြစ်အာနာကိုပြန်သိမ့်နိုင်တယ်သူဒီလိုစိုးရင်ကလေသူကဘယင်ပြစ်မှုအပေါ်မှာသူကစိုးရင်ကြောင်းကြများလာတဲ့အခါတပတ်ကလည်းပဲခုနဒီဝရကသွေးစော်မှုလှုံ့ဆော်မှုကရှိနေတဲ့အခါကျတော့နောက်ဆုံးမှာဘခင်ကိုဒါတတ်တဲ့အထီးပေါ့ကြီးလေးတဲ့အပြည့်ကြီးတခုကိုသူကကျူးလွန်မိခဲ့တယ် အဲဒီအမားကသူ့ဘဝတစ်လျှောက်လုံးမှာဒါအကြီးစွာသောနောင်တကိုဖြစ်စေတာပဲဒါကတော့ဗာလဲဆိုတဲ့အခါကျတော့ဒါကတာဒုစရိတညာပြုတ်အပ်ပြီးတော့အကုသိုလ်တရားတွေနဲ့ပတ်သက်လို့ဒါနောင်တရတယ်နောက်တစ်ခုဦးဇင်းတို့ပြီးခဲ့တဲ့ဟိုအပတ်ကပေါ့ဦးဇင်းတို့ဟောခဲ့တဲ့ဇမုကမထေရအကြောင်းလေးတွေဒီမှာအကျုံးဝင်လာအဲဇမုကမထေရအကြောင်းလဲဒီမှာအကျုံးဝင်လာတဲ့အတွက်ကြောင့်ဒါလေးလည်းဒီမှာထည့်ပြီးပြောကြရအောင်အဲဇမုကမထေရဒီ ပြီးခဲ့တဲ့အပတ်ကဦးဇင်းတို့ခတ်တူတူပြောခဲ့တာပေါ့ဒါကတ္တဗဘုရားရှင်လက်ထက်မှာဒါသာသနာကတ္တဗဘုရားရှင်ကသာသနာတော်အတွင်းမှာဒါရှင်ရန်ပြုခဲ့တယ်နှစ်ပေါင်း2000 2000လောက်ဒါကြတဲ့ယဟန်တရားတွေကိုဒါကြတဲ့အားထုတ်နေတဲ့သူတော်ကောင်းတယောက်ပဲဒါပေမဲ့ခုနဒီအိဋ္ဌမေစရိယတရားဆိုတဲ့သူလည်းပဲဒါကတဒုစရိတပဲပြုတ်ပြည့်တဲ့အကုသိုလ်တရားနှိပ်စက်တာကတဒုစရိတပြုတ်ပြည့်သောအကုသိုလ်တရားဘာသူပြုလိုက်တော့ခုနရဟန္တာမထေရမြတ်ပေါ်မှာသူကလုံလုံကျွတ်ကျွတ်နဲ့ ဒါအိတ်တမစ္စတိယရဲ့နှိမ့်ဆက်မှုကြောင့်ဒါမပြောစင်မပြောတတ်တဲ့စကားတွေပြောတယ်ပြောမိတဲ့အခါကျတော့ခုနသူကြောင်းပြန်လာတဲ့အခါမှာအဲ့ရဏမထေမြတ်ကကြောင်းမှမရှိတော့အဲ့အချိန်မှာသူလည်းပဲဝိပရိတာရပဲအဲနောင်နာရသွားတာဟာငါတော့မှားပြီအဲတတော့စင်ကြယ်တဲ့သူတော်ကောင်းတယောက်ပေါ်မှာငါဒါပြုမိပြောမိအပြုမှားအပြောမှားတွေတော့ငါပြောမိပြီဆိုပြီးအဲနောင်နာရအဲ့နောင်နာတရားကဘလောက်ကြီးစိုးသွားလဲဆိုရင်ခုနနှစ်ပေါင်း2000လောက်ယဟန်တရားတွေကိုပြည့်ပြည့်စုံစုံအားထုတ်နေတဲ့ပုဂ္ဂိုလ်တယောက် ဒါပေမဲ့အဲ့ကောကုဆာတရားဝိပရိတာရဆိုတဲ့နှလုံးမသားရာမှုကသူ့ကိုဘယ်ကိုဆွဲပို့သွားလိုက်တုံးဆိုတော့ဒါငရဲကိုဆွဲသွားတာပဲငရဲကိုဆွဲချသွားတာဘလောက်ကြာလိုက်လေဆင်းရဲဒုက္ခတွေကိုခံရတယ်လေဆိုတကကြီးဒီဒါဗုဒ္ဓနရကတကပ်ပတ်လုံးအလားဆင်းရဲဒုက္ခတွေကိုခံနေရတာပဲနောက်ဆုံးကြွတန်းဝင်မဲ့ဘဝအထိနေပေါင်း55နှစ်လောက်တဲ့ဇာထဲမှာတော့အဲမစင်ကိုစားပြီးတော့ဒီပြစ္ဆုတ်ပံမှာဝတ်ကျွေးကိုခံနေရအဲ့ဒါဘယ်တရားကပို့လိုက်တာလို့ဆိုတော့ဒီကုတ်ကုတ်စလို့ခေါ်တဲ့ဒီနောင်နာတပံပူပန်မှုပဲ ပုဂ္ဂိုလ်စာတရားကတတ္တဝါကိုဘယ်ကိုဆွဲချသွားလဲခုနဆင်းရဲဒုက္ခတွေနဲ့ပြည့်ညက်နေတဲ့ဒါငရဲကိုဆွဲခေါ်သွားတာဒါကြောင့်မလို့ကုက္ကုစတရားဒီအင်မတန်မှတတ္တဝါတွေပြတော့ယွန်ရှာဆက်စုပ်ဖွယ်အနေနဲ့ကြောက်စရာကောင်းနောက်တစ်ဖက်ကကြည့်လို့ရှိရင်ဒါကဦးဇင်းတို့ကတဒုစရိတာပေါ့ပြုလိုက်မိတဲ့အကုသိုလ်တရားတနည်းအားဖြင့်ပြုလိုက်မိတဲ့မကောင်းမှုဒုစရိုက်တရားတွေအပေါ်မှာနောင်နာတပံပူပန်ရတာနောက်အကဒတုစရိတာဆိုတာလည်းရှိသေးတယ်အကဒတုစရိတာဆိုတာက မပြုတ်လိုက်ရတဲ့ကုသိုလ်တရားတွေမအချိန်ခါလေးပြီးနေတယ်အခုလူဘောဦးဇင်းတို့အခုပြစ္ဆုတ်ပံလူဘောကကြည်ကြမယ်ဆိုလူဘောနဲ့ဂျုံနေတယ်သာသနာတော်နဲ့ဆုံခွင့်ရနေတယ်ဗုဒ္ဓရဲ့အဆုံးအမသာသနာတော်လည်းထင်ရှားရှိနေတယ်နောက်တစ်ခါဗုဒ္ဓရဲ့အဆုံးအမဒီလို့ခေါ်တဲ့ဗုဒ္ဓရဲ့အဆုံးအမလို့ခေါ်တဲ့ဒီတရားတွေဟာထင်ရှားရှိနေတယ်လို့ထိုတရားဓမ္မတွေကိုဒါနိမန်လမ်းမှန်နဲ့တုံသင်ပြတာစုစုံမနိုင်တဲ့ဆရာကောင်းသမားကောင်းတွေလည်းထင်ရှားရှိနေ အဲ့လိုခေတ်ကာလမျိုးမှာမိမိတို့ကလူသားလည်းထင်ရှားဖြစ်နေပါလေမနုဿတမနုဿတဘာဝဒုံလဘောဆိုတဲ့ဒီဒုံလဘောတရားနဲ့လည်းမိမိတို့ကကျုံနေတယ်။ဟောတစ်ဖက်ကကဗုဒ္ဓဘုရားရှင်ကဗုဒ္ဓဘာသာဒုံလဘောလို့ခေါ်တဲ့ဘုရားရှင်ရဲ့အဆုံးအမသာသနာတော်ကြီးထင်ရှားရှိနေတဲ့ကာလနဲ့လည်းမိမိတို့ကစုံနေပါလေ။နောက်သူတော်ကောင်းတရားတွေကိုလည်းတတဗံတိဒုံလဘံလို့ခေါ်တဲ့သူတော်ကောင်းတရားတွေကိုနာကြားဖို့ရန်အမြဲတမ်းခက်ခဲတဲ့ဒုံလဘတရားနဲ့မိမိတို့ကတခါတည်းရပြီးတော့တရားတွေကိုနာကြားခွင့်နာယူခွင့်တွေရနေကြတယ် ဒါဒီဒါတကယ့်ကိုအခွင့်ကောင်းကြီးပဲအဲ့ဒီအခွင့်ကောင်းကြီးမှာမိမိတို့ကရစဉ်ရထိုက်တယ်တရားတွေကိုမိမိတို့ကမရလိုက်ဘူးတိလာတရားတွေကိုပြူပြူစင်နဲ့မကျင့်သုံးဖြစ်ဘူးအဲတမာရီတရားတွေကိုလည်းကြိုးစားပြီးတော့အထုတ်ကတမာရီတွေမထူထောင်နိုင်ခဲ့ဘူးအပညာစခန်းကိုလည်းတက်လှမ်းပြီးတော့ပညာတရားတွေကိုလည်းပြည့်ပြည့်စုံစုံနဲ့မိမိတို့ကဒါမဖြစ်ကျင့်နိုင်ခဲ့ဘူးဆိုခဲ့ရင်တက္ကကြီးတွေတက္ကမကြီးတွေဘဝတုတ်ကွေ့ နေဝင်ခြင်းကိုရောက်လာပြီဆိုရင်အဲ့ဒါနောက်နောက်အနေနဲ့ဖြစ်လာနိုင်တာပဲ။အာငါကုသိုလ်တရားတွေကိုအခွင့်အာဏာတော့ကမလုပ်ခဲ့လေခြင်းကုသိုလ်တရားတွေကိုအခွင့်အာဏာတော့ကငါမလုပ်ခဲ့လေခြင်းဆိုတဲ့နောက်နာတရားကဒါမိမိတို့တဏ္ဍာကိုရောက်လာနိုင်တယ်။အဲ့လိုရောက်လာလို့ရှိရင်ဒီနောက်နာတရားကအဲ့တတ္တဝါတွေကိုကောင်းရာဒုက္ခရီကိုဆောင်ကျင်းပေးမှာမဟုတ်ဘူး။အဲဒုက္ခရီဘုံဘဝကိုရောက်အောင်သူကဆွဲခေါ်သွားနိုင်တယ်။ဘာကြောင့်လဲဒီကလေးဒါတွေလည်းကြုံရတတ်တယ် ချို့ဦးဇင်းတို့ဒကာကြီးတွေဒကာမကြီးတွေတရားညောင်းဆောင်နှစ်ယောက်ဆက်ပြီးကျမ်းမာရေးကမကောင်းတော့ဘူးမကောင်းတော့တဲ့အခါကြလို့ရှိရင်ဘာပြောကြတော့တပြည့်တို့ဗျာခွန်ရင်းရာတော့ကအခုလိုကုသိုလ်ကောင်းမှုတွေကိုတို့တို့မလုံးမိဘူးဆိုပြီးတော့ဒါလိုပြောတတ်ကြအဲ့ဒါကိုကြားခြင်းအဖြစ်လည်းပဲမိမိတို့ခုကျမ်းမာရေးလည်းကောင်းတော့သာသနာတော်နဲ့စုံတော့လူဘဝနဲ့လည်းကြုံတော့မှာဒါကုသိုလ်ကောင်းမှုတွေကိုဒါလှုပ်ဖို့လိုတယ်နောက်တစ်ခုကတော့ကုသိုလ်ကောင်းမှုတွေကိုတစ်ဖက်က လုံမိရင်အဲ့ဒါဝိပရိတာတရားကမနှိမ့်ဆက်တော့ဝိပရိတာကတရားကမနှိမ့်ဆက်ရင်ဘာဖြစ်တော့ဩဦးဇင်းတို့မာတိတ်တမထေကြီးတို့လို့ပေါ့မာတိတ်တမထေကြီးတို့ကြတော့တစ်ဖက်ကခုနကုသိုလ်တရားတွေပြုသင်ပြုတိုက်တဲ့ကုသိုလ်တရားတွေကိုပြည့်ပြည့်စုံစုံနဲ့ဖြည့်ကျင့်ထားတယ်အဲတိလာတရားတွေကိုလည်းဒါပြည့်ပြည့်စုံစုံနဲ့ဖြည့်ကျင့်နေတဲ့သူတော်ကောင်းတစ်ယောက်ဖြစ်တော့နောက်ဆုံးအချိန်မှာခုနပြောတဲ့တရားအထုတ်တော့မယ်မိမိပေါင်ကိုမိမိရိုက်ချိုးပြီးတော့ဒီဝေဒနာသီးစွာဖြစ်နေတဲ့အချိန်မှာတရားအထုတ်တော့မယ်ဆိုတော့ ခုနပြန်ဆင်ញင်လိုက်တယ်ပြန်ဆင်ញင်လိုက်တော့ခုနသူကကတတုစရိတဖြစ်နေပြီကုသိုလ်ကောင်းမှုတွေကိုပြည့်ပြည့်စုံစုံနဲ့ဖြည့်ကျင်ထားတယ်တိလကုသိုလ်တွေနဲ့ပြည့်စုံနေတယ်ပြည့်စုံနေတဲ့အတွက်ကြောင့်သူ့မှာဝိပရိတာရဆိုတဲ့ခုနနောင်နာတပံပူပန်စရာအကြောင်းမရှိတော့ကတဒုစရိတဆိုတဲ့ပြုတ်ရတဲ့အကုသိုလ်တရားတွေတဲ့သူ့တဏ္ဍာမှာတင်းတင်းရှားရှားကြီးမားတဲ့အကုသိုလ်တရားတွေမရှိဘူးတစ်ဖက်ကလည်းပဲခုနဖြည့်ကျင်တင်ဖြည့်ကျင်ထိုက်တဲ့သီလတရားတွေနဲ့တကွာ အဲသူတော်ကောင်းတရားတွေကိုလည်းဖြည့်ကျင်ထားတယ်ဖြည့်ကျင်ထားတဲ့အတွက်ကြောင့်ဘာလို့ဆိုတော့ဝိပရိဒါနာဆိုတဲ့ဒါဖောက်ပြန်မှုမရှိတော့ဖောက်ပြန်မှုမရှိတဲ့အခါမှာတစ်ဖက်ကဘာလာလုံးဆိုတော့ခုနဝမ်းမြောက်မှုဆိုတဲ့ပါမောက်စာလာတယ်အဲ့တော့ဒကာကြီးတွေဒကာမကြီးတွေဝိပရိဒါနာနဲ့ပါမောက်စာဒီဖြောင်းဖြောင်းဆန့်ကျင်ပဲပဲတစ်ဖက်ကကုသိုလ်တရားတွေနဲ့ပြည့်စုံတိုင်းနောက်ဆုံးအချိန်တရားဘာဝနာတွေကိုနှလုံးသွင်းရင်ပဲဖြစ်ဖြစ်နောက်ဆုံးတရားညောင်းဆောင်လျောင်းဆက်ရင်ပဲဖြစ်ဖြစ်စိတ်ထဲမှာကြီးကြီးလင်းလင်းနဲ့ဝမ်းမြောက်ဝမ်းသာနဲ့ဘဝတစ်ခုကိုအဆုံးသတ်ရတယ် အဲ့လိုဘဝတစ်ခုကိုဆုံးသတ်နိုင်ခဲ့ရင်ကိုမာလိတ္တမထေကြီးတို့ကတော့အဲ့လိုဝမ်းမြောက်တဲ့စိတ်ထားလေးနဲ့ဝိပဿနာတရားကိုဆက်ပြီးတော့ဘဝများအထုတ်တော့ဒါရတ္တမရတ္တဘုဒ္ဓဒါရောက်သွားတာပေါ့နောက်ဆုံးမိမိတို့ကအဲ့လောက်ဒီမတတ်နိုင်တော့မှမိမိတို့မှာရှိတဲ့ကုသိုလ်ကောင်းမှုတွေကိုပြန်ဆင်ခြင်လိုက်တော့ဝမ်းမြောက်ဝမ်းသာဖြစ်ပြီးဘဝတစ်ခုကိုဆုံးသတ်ရမယ်ဆိုမိမိတို့ရဲ့အနာဂတ်ဘဝဒီကောင်းမြတ်တဲ့အခြေအနေကိုရောက်နိုင်တယ်အဲ့လိုမှမဟုတ်လို့ရှိရင်တော့ဘဝကခုဒီကုတ်ကုတ်စာတရားပေါ့ အကုက္ကုသတရားရဲ့နှိစ္စချင်းကိုခံရရင်ဒီပြစ္ဆုတ်ပံရဲ့နေဝင်ခြင်းဒီလည်းမကောင်းသလိုနန္တရာမှာလေးပဲမိမိတို့ရဲ့ဘဝတွေဒီဆင်းရဲဒုက္ခတွေနဲ့ပဲကြုံရဆုံးရမယ်ဒါကြောင့်မလို့ကုက္ကုသတရားကတတ္တဝါတွေတက်တော့အင်မတန်မှယွန်ရှာဆက်စုပ်ပွဲဖြစ်တယ်ဒါကြောင့်မလို့ကုက္ကုစီတာယွန်ရှာဆက်စုပ်ပွဲတရားလို့ပြောတာကဲကောင်းပြီအဲ့တော့အဲ့ဒီကုက္ကုသကိုပြန်ပြီးသူ့ရဲ့ကိုယ်ပိုင်လက္ခဏာကိုပြန်ကြည့်မယ်ဆိုရင်ပစ္စနုတာပလက္ခဏာပဲ ကောကုဇံပစ္စာနုတာပပစ္စာနုတာပလက္ခဏာကောကုဇံပစ္စာနုတာမလက္ခဏာအဲ့ဒါပြုပြီးတဲ့ဒုစရိုက်မပြုတ်လိုက်မိတဲ့သူစရိုက်တရားတို့ကိုအာအောင်ပြုကနောင်နာတပံပူပန်ခြင်းသဘောအဲ့ဒါပြုပြုပြုပြီးတဲ့ဒုစရိုက်နဲ့ပတ်သက်လို့တော့ခုနအဇာတတမင်းတို့လိုဇမုကမထေမြတ်တို့လိုဒီလိုပုံကိုယ်တွေကိုဒါသင်္ကန်းစာယူလို့ရဒုစရိုက်နဲ့ပတ်သက်ရင်တော့ဒီခါလေးမှာမိမိတို့ နေ့စဉ်ဘဝမှာလည်းကြုံရတတ်တယ်လို့ကောင်းတဲ့ကုသိုလ်ကောင်းမှုတွေကိုမပြုလိုက်ရလေခြင်းဆိုပြီးတော့ဒါနောင်နာရတတ်တာဒါကုက္ကုဇရဲ့သဘော နောက်ပြီးတော့ကုက္ကုဇရဲ့လုပ်ငန်းကိစ္စပေါ့ကုက္ကုဇရဲ့ကိုယ်ပိုင်လုပ်ငန်းကိစ္စပေါ့သူက လုပ်ငန်းကိစ္စကဘာရှိတုံးဆိုတော့ကတာကတာနုသောဇနံကတာကတာနုသောဇနာရတံကတာကတာနုသောဇနာရတံဟောသူလည်းပဲသူကဒီနေရာမှာတော့လက္ခဏာနဲ့လုပ်ငန်းကိစ္စကသူကသဘောသွားခြင်းကတော်တော်ကိုနှိစက်တယ် ကဒါကဒါနုသောဇနာရတံပြုအပ်ပြီးသောဒုစရိုက်မပြုလိုက်မီသောဒုစရိုက်တို့ကိုအဖန်တန်းလေလျှောက်၍ဝန်းနေကဒါကဒါနုသောဇနာကဒါကဒါဆိုတာဘာပြောလဲပြုအပ်ပြီးတော့ဒုစရိုက်ဒီမပြုလိုက်မိတဲ့ဒုစရိုက်ဒီပြုတ်ပြီးသွားတဲ့ဒုစရိုက်မပြုတ်လိုက်ရတဲ့ဒုစရိုက်တနည်းအားဖြင့်ပြုတ်လိုက်ပြီးတဲ့အကုသိုလ်တရားတွေဒီမှုကတော့မတော်ဘူးဒါကတော့မသင့်တော်ဘူး အဲမသိတော့ဘူးဆိုတဲ့အဲ့အကုသိုလ်တရားတွေကိုပြုမိသွားတဲ့အခါမျိုးအာတစ်ဖက်ကတော့ဒါကတော့သူတော်ကောင်းတရားတွေဒါကတော့ကောင်းတဲ့ကုသိုလ်လုပ်ငန်းကိစ္စတွေဒါနသီလတမနာဝိပဿနာဆိုတဲ့လုပ်ငန်းကိစ္စတွေဒါကသူစရိုက်တရားတွေအဲသူစရိုက်တရားတွေကိုလည်းတစ်ဖက်ကမပြုတ်လိုက်မိပြန်ဘူးအခွင့်အခါပေးနေတဲ့အချိန်အခါပေးနေတယ်ဒါပေမဲ့မပြုတ်လိုက်မိဘူးမပြုတ်လိုက်မိတဲ့အတွက်ကြောင့်မဖြစ်တော့အဲ့ဒီပုံမှာပြန်ပြီးတော့ အစင်လျှောက်ပြီးတော့ဆိုတော့အဲ့တရားတွေကိုအာယုံပြုပြီးတော့အော်ငါတော့သူစရိုက်တွေတော့ပြုမိသွားပြီအဲသူစရိုက်တွေကိုတော့မပြုလိုက်ရသေးဘူးသူလည်းစိုးရိမ်တာပဲတောဆနာပဲစိုးရိမ်ခြင်းပဲအဲသူကလုပ်ငန်းကိစ္စအဲ့တော့ဒကာကြီးတွေကမကြီးဒီမှာကြည့်ကြည့်ကိုကိုစားကလက္ခဏာလည်းပဲမပြုတ်လိုက်ရတဲ့ဒုစရိုက်ပြုတ်လိုက်မိတဲ့သူစရိုက်တွေကိုအာယုံပြုတ်ပြီးတော့နောင်နာတပံပူပန်တယ်လုပ်ငန်းကိစ္စကြလည်းထို့တူပဲထို့တရားတွေကိုအာယုံပြုတ်ပြီးအဖန်တတဲ့အစဉ်လျှောက်လျက်နဲ့ပူပန်တာပဲအစဉ်လျှောက်ပြီးတော့ပူပန်တယ်ဆိုတော့ ဒါလုပ်ငန်းကိစ္စနဲ့လက္ခဏာတချို့နေရာမှာတော့သွားပြီးတော့အဲစင်ဟိုတူးနေတာပေါ့နော်အဲ့ဒါကိုလည်းမိမိတို့ကနားလည်ရမယ်နောက်တစ်ချက်ပေါ့ဒုက္ခပစ္စုပ္ပတ္ထံပစ္စုပ္ပတ္ထံကဘာဆိုဝိပရိတာရပစ္စုပ္ပတ္ထံခုနပြောတာပဲဝိပရိတာရဖောက်ပြန်တာဝိပရိတာရနှလုံးမသားမရဖြစ်တယ်စိတ်ထဲမှာဖောက်ပြန်သွားတယ်အဲ့တော့သူလည်းပဲဗာလဲဆိုတော့ဝိပရိဝိပရိတာရပစ္စုပ္ပတ္ထံစိတ်နှလုံးပူပန်းလျက်အဖန်ဖန်အောင်းမေခြင်းကိုဖြစ်စေတတ်တယ်ဒီအာယုံကိုသွားပြီးတော့ အာယုံပြုမိတယ်ခုနပြုလိုက်မိတဲ့ဒုတိယရိုက်ပဲဖြစ်ဖြစ်မပြုလိုက်မိတဲ့တတိယရိုက်ပဲဖြစ်ဖြစ်အဲ့လောက်ကိုသွားပြီးတော့အာယုံပြုမိတယ်အာယုံပြုမိတဲ့အခါမှာအာယုံပြုလိုက်တိုင်းအာယုံပြုလိုက်တိုင်းစိတ်ထဲမှာတကားတဲ့အဲ့ဒါပူပန်းနေရအဲ့ပူပန်းမူကြီးမှန်းသိပေမဲ့လည်းတကားကြီးတွေတကမာကြီးတွေဒီတရားကတော့ငါ့အတွက်တော့မကောင်းဘူးဒီအာယုံကတော့ငါ့အတွက်တော့မကောင်းဘူးဆိုပေမဲ့အဲ့မကောင်းတဲ့အာယုံကို မလွယ်ဘူးမလွယ်တာနဲ့ပတ်သက်လို့ဦးဇင်းတို့ဟိုးလွန်ခဲ့တဲ့3နှစ်လောက်ကအဲနိုင်ငံခြားတရားစခန်းတစ်ခုပေါ့နိုင်ငံခြားတရားစခန်းတစ်ခုမှာဦးဇင်းတို့အဲယောဂီတယောက်ကပြောတဲ့စကားလေးတစ်ခုပေါ့အဲသူကဘာဖြစ်လဲဆိုတော့တရားအထုတ်တယ်တရားအထုတ်ခြင်းနဲ့တရားအထုတ်လို့တော်တော်လေးကိုဝင်နေထွက်လေးလေးကိုမှတ်တယ်တော်တော်လေးစိတ်ကလေးငြိမ်လာပြီဆိုလို့ရှိရင်ဘာဖြစ်လာလဲဆိုတော့အဲကိုကုတ်စာဝင်လာတာပဲဘာကုတ်ကုတ်စာလုံးသူကတော့ကနသူ့ရဲ့မိခင်နဲ့ပတ်သက်လို့သူ့မိခင်က ဟိုအဲ့ရတဲ့မှာနာတာရှင်အနေနဲ့အခြားကြီးဒီလိုမျိုးဟိုဘုံဘုံလဲနေတာပေါ့ဒါကိုပြုစုဆောင်ရှောက်အဲသို့တော့ဒီနေ့ကျတော့ဘာဖြစ်လာလုံးဆိုတော့တကားတဲ့ဒါဒီဟိုသမယောကြယောဂမဟုတ်ဘူးပေါ့နော်အဲသူတို့ဟိုရိုးရာအရာတော့ဒါအကောင်တကောင်ကောင်ကဝင်ပြီးတော့ပူးကတ်နေတာဖြစ်တယ်အဲ့တော့အဲ့ဒါကိုအဲ့အကောင်ကိုဖယ်ရှားပြရမယ်ဆိုပြီးတော့ဒါစီးနီးဒီနဲ့ပေါ့သူတို့လောက်ကြတာပေါ့လောက်ကြတော့ အဲ့လိုလှုပ်လိုက်တဲ့အတွက်ကြောင့်ပဲနောက်ဆုံးတော့မိခင်ကလှုပ်ပြီးတဲ့မကြခင်မှာပဲဒါဆုံးမသွားတယ်ဆုံးမသွားပြီးတဲ့နောက်မှာသူကဘာဖြစ်လာတော့ဆိုတော့စိတ်ကအာငါတင်ငါရဲ့အမိကိုပြန်ပြီးတော့တတ်မိတယ်ဆိုတော့မာတုကာတကဆိုတဲ့ပြင်တန်ရိယကံထဲမှာအကျုံးဝင်တဲ့ကြီးလေးတဲ့ကံကြီးတစ်ခုကိုငါတော့ပြုမိပြီလားဆိုတဲ့စိတ်ကဒါသူ့တဏ္ဍာမှာသွားပြီးတော့ဟိုနောင်နာအနေနဲ့ဝင်နေတာပေါ့ ဝင်နေတော့အဲ့ဝင်နေတာကဒီတိုင်းနေရင်သူ့ဘာသူလှုပ်လှုပ်ဆဲဆဲနဲ့သွာလာနေရင်နေ့စဉ်ဘဝမှာတိတ်ကိစ္စမရှိပေမဲ့တရားအထုတ်ပြီးစိတ်ကိုအေးချမ်းနဲ့တရားအထုတ်ခြင်းနေဆိုရင်တရားအထုတ်တော့မယ်ဆိုအဲ့ဒါကပေါ်လာတာပဲတရားအထုတ်လို့မရတော့အဲအဲ့သဘောမျိုးပေါ့အဲ့တော့ဒီဝိပရိဒါရဆိုတာအဲ့ဒါပဲတရားထုတ်တော့မယ်ဆိုရင်နှလုံးမသားမယာဖြစ်လာတယ်ခုနပြုတ်လိုက်မိတဲ့အကုသိုလ်တရားကိုပြန်ဆင်ញင်မိတဲ့အခါမှာဝိပရိဒါရဖြစ်လာတယ်ဝိပရိဒါရဖြစ်ရင်ခုနနှစ်သက်မှုဝမ်းမြောက်မှုဆိုတဲ့ပါမောက်စာတွေမလာတော့ဘူးပတ္တတိဆိုတဲ့ငြိမ်းချမ်းမှုတွေမလာတော့ဘူး မနာတော့ရင်အတမာရီလည်းမဖြစ်တော့တမာရီလည်းမဖြစ်တော့ဒါကြောင့်မို့လို့အဲအကုသိုလ်ဒုတိယကြီးလေးတဲ့အကုသိုလ်ဒုတိယတွေကိုပြုမိတဲ့အခါမှာဖြည့်ပြောက်ဖို့ဆိုတာအင်မတန်တော့မလွယ်ဘူးအဲ့တော့အဲ့တရားတွေကိုဖြည့်ပြောက်ချင်တော့ဘာလို့ရလို့ဆိုတော့ခုနတရားဘာဝနာနဲ့မိမိရဲ့စိတ်ကိုမိမိကတကားလဲအဝဝစာလေ့ကျင့်ထားဖို့တော့လိုတယ်ကမ္မဋ္ဌာအာယုန်နဲ့တကားလဲကျွန်းကျွန်းကျင်ကျင်နဲ့မိမိတို့ကလေ့ကျင့်ထားနိုင်ခဲ့ရင် သမထကမ္မဋ္ဌာန်းတစ်ခုခုမှာပဲဖြစ်ဖြစ်ဝိပဿနာကိုရောက်ရင်တော့ပိုကောင်းတာပေါ့လေဝိပဿနာမရောက်ခဲ့သေးတဲ့သူတော်ကောင်းဖြစ်ခဲ့ရင်တော့သမထကမ္မဋ္ဌာန်းအာယုံတစ်ခုခုမှာတကားတဲ့စိတ်ကိုနှိပ်ပြီးတော့စနစ်တကျအားထုတ်ထားနိုင်ရင်ဆိုကြပါစို့ဝင်လေတွက်လေတွေကိုပဲမိမိတို့ကနှလုံးသွင်းတယ်အဲဝင်လေတွက်လေအာယုံလေးကိုတကားတဲ့နှလုံးသွင်းပြီးလေ့ကျင့်ထားရင်ဘယ်ချိန်မှကောင်းရှုလိုက်ရှုလိုက်ဝင်လေတွက်လေအာယုံလေးကိုမိမိကလောလောကူကူနဲ့သိတယ်အဲဝင်လေတွက်လေလေးကိုရှုရင်အကယ်၍မြတ်နမိတ်ကလေးပေါ်တဲ့သူတော်ကောင်းဖြစ်ခဲ့ရင်ဒါခြေတင်တောက်ပေါ်တဲ့နမိတ်လေးကမျက်လုံးလေးမှိတ်ပြီးရှုလိုက်တာနဲ့ခြေတင်တောက်ပေါ်တဲ့နမိတ်ကလေးကိုအာယုံပြုလို့ရတယ် အဲအာယုံပြုတ်လို့ရပြီဆိုအဲအာယုံလေးနဲ့နေနေသမျှမိမိစိတ်ထဲမှာခုနနှစ်သက်မှုဆိုတဲ့ပီတိလည်းဖြစ်နေတယ်အဲပီတိလည်းဖြစ်နေတယ်စိတ်ထဲမှာအေးချမ်းနေတယ်ဆိုတဲ့တခါလေပတ္တတိလည်းဖြစ်တယ်နောက်တစ်ခါဒုက္ခဆိုတဲ့ချမ်းသာတယ်ကိုရောစေကောချမ်းသာတယ်ဆိုတာလည်းဖြစ်တယ်နောက်တစ်ခါတမာတိဆိုတဲ့စိတ်ကလေးကဒီအာယုံလေးမှာပဲစိတ်ကငြိမ်ပြီးတည်ကြည်နေတယ်အဲ့ဒါလေးကိုကိုကအမြဲတမ်းလေ့ကျင့်ထားမယ်ဆိုရင်တော့ဒကာကြီးတွေကမကြီးတွေဘောင်ဝတကွေမှာကနပြုမိတဲ့အကုသိုလ်တရားတွေရှိခဲ့ရင်အဲ့အကုသိုလ်တရားတွေကတော့ဖျောက်ပြက်ပြလို့မရဘူး မရပေမဲ့တစ်ဖက်ကမိမိတို့ကခုနသမထကမ္မထအာယုန်နဲ့မိမိရဲ့စိတ်အစဉ်ကိုဒီနိဝရဏတရားတွေထဲမှာအကျုံးဝင်တဲ့ကုက္ကုသတရားကုက္ကုသတရားမဝင်အောင်မိမိတို့ကဒါအားထုတ်ထားလို့ရတယ်အဲ့ဒါကတော့လေ့ကျင့်ထားမှာအဲ့လိုလေ့ကျင့်မှုအားလည်းမကောင်းဘူးမလေ့ကျင့်နိုင်ခဲ့ဘူးဆိုခဲ့ရင်တော့ဒကာကြီးတွေဒကာမကြီးတွေအဲ့ဝိပရိတာရာတရားကကုက္ကုသကဲဒါပြစ္စုပတ္ထန်အနေနဲ့ဝိပရိတာရာတရားကတတ္တဝါကိုနှိမ့်ချက်ဖြစ်စီမှာပဲအဲ့တော့ဒါဝိပရိတာရာရဲ့သဘော အဲ့တော့ကိုကုသတရားကိုဘလို့ကိုကုကိုကုသတရားဒီဘလို့သဘောရှိပါသလဲလို့စဉ်းကြီးနေတဲ့သူတော်ကောင်းတယောက်တန်တန်မှာအဲ့ဒါကိုကုသတရားဆိုတာဟောနှလုံးမသားမယာဖြစ်ခြင်းသဘောပဲလို့ဒီလိုညံထဲမှာရှိရှိထင်လာလိမ့်မယ်ဒါယောဂီသူတော်ကောင်းတယောက်နောက်တစ်ခါသူကနီးစွာသော အကြောင်းနီးစွာသောအကြောင်းကကတကတပဒဋ္ဌာနံကတကတပဒဋ္ဌာန်ဆိုလားကတကတဒုစရိတအကတသူစရိတပါပဲအဲ့တော့ဗာလဲဆိုတော့ကတကတပဒဋ္ဌာနံဆိုတာကတ ကတပေါ့ပြုတ်အပ်ပြီးတဲ့အကုသိုလ်တရားတွေပြုတ်အပ်ပြီးတဲ့ဒုစရိဒုစရိုက်တရားတွေဒီလည်းနီးစွာသောအကြောင်းပဲနောက်တစ်ခါအကတလို့ခေါ်တဲ့အကတသူစရိတလို့ခေါ်တဲ့မပြုတ်လိုက်မိတဲ့သူစရိုက်တရားတွေကုစုတရားတွေဒါလည်းပဲနီးစွာသောအကြောင်းပဲအဲ့တော့ဆိုကြပါစို့ပုဂ္ဂိုလ်တစ်ယောက်မှာပြုတ်လိုက်မိတဲ့ကြီးစွာသောကြီးလေးတဲ့အကုသိုလ်တရားတွေဒုစရိုက်တရားတွေရှိနေတယ်ဆိုရင်အဲ့ဒုစရိုက်တရားတွေကကုတ်ကုတ်ဆဖြစ်ဖို့ရန်နီးစွာသောအကြောင်းပဲတစ်ချက် နောက်တကအခွင့်အရေးတွေတားနေပါလျက်နဲ့သူတိရိုက်တရားတွေကိုမပြုတ်လိုက်မိဘူးဆိုပြန်ရင်လည်းပဲအဲ့မပြုတ်လိုက်မိတဲ့မပြုတ်လိုက်ရတဲ့ကုသိုလ်တရားသူတိရိုက်တရားတွေဒီလည်းပဲကိုကုတ်စဖြစ်ဖို့ရန်နီးစွာတော့အကြောင်းပဲအဲ့တော့မိမိတို့ကကိုကုတ်စမိမိတို့တဏ္ဍာမှာမဖြစ်ချင်ဘူးကိုကုတ်စတရားကို ကြော်လွတ်လုံမြောက်သွားခြင်းနဲ့ဆိုရင်လည်းပဲနံပါတ်1ပြုပြီးတဲ့ဒုစရိုက်တရားတွေနောက်ထပ် ထပ်ပြီးထပ်ပြီးဒုတိယတရားတွေကိုယခုကအစမပြုတ်ဘူးလို့တယ်ပြုတ်ပြီးတဲ့ဒုတိယတရားတွေကိုတော့ဘာမှမတတ်နိုင်ဘူးဒါဆိုရင်ဘာလို့မှမတော့အချိန်ရာလုံးမှာသူတိယတရားတွေကိုထပ်ရမယ်ခုနပြောသလိုပေါ့စိတ်ကိုကမ္မထအာယုစနစ်တကျလေ့ကျင့်ထားတာမျိုးအဲ့လိုရှိထားလို့ရှိရင်တော့ကုသိုလ်တရားတွေကိုအခွင့်တာတိုင်းတာတိုင်းပြုနိုင်အောင်ကြိုးစားနေတဲ့သူတော်ကောင်းတယောက်အတွက်တော့ကိုယ့်ကိုယ်စာကဝင်တရားအကြောင်းမရှိတော့ဘူးအဲ့လိုမဟုတ်လို့မိမိတို့ကအခွင့်တာနေပါလေရတဲ့သူရဲ့တရားကိုမပြုတ်လိုက်မိတော့ဘူးဆိုရင်လည်းသူက ဒါကုက္ကုဆဖြစ်ဖို့ရနီးသွားတော့အကြောင်းဖြစ်လာလေပြုတ်ပြီးတဲ့အကုသိုလ်ကတော့ဘာမှမတတ်နိုင်တော့ဘူးနောက်ထပ်ထပ်ပြီးတော့မပြုတ်မိဖို့ပဲမိမိတို့ကအဲစူးစမ်းကြရမှာအဲ့တော့ပြုတ်ပြီးတဲ့အကုသိုလ်တရားဒီမိမိတို့တော့ဘာမှမတတ်နိုင်ဘူးသို့တော့နောက်ထပ်ကြီးလေးတဲ့အကုသိုလ်တွေထပ်ပြီးတော့မဖြစ်အောင်မဖြစ်အောင်မိမိတို့ကဒါစောင့်စည်းရမယ်တစ်ချက်စူးစမ်းရမယ်တစ်ချက်နောက်တစ်ခါအပြုတ်ပြီးတဲ့အကုသိုလ်တရားတွေကိုလည်းပဲတစ်ဖက်ကကုသိုလ်တရားတွေနဲ့နိုင်အောင်စူးစမ်းအားထုတ်ရမယ် အဲ့တော့အကုသိုလ်တွေများနေဘာလို့ရမလို့အကုသိုလ်များတာတော့ဘာမှမတတ်နိုင်ဘူးအဲ့ဒီများတဲ့ပုံမှာပြန်ပြီးတော့ပူပန်းနေရမယ့်အစားကုသိုလ်တရားတွေကိုများများပို့ပြီးတော့ကြိုးစားရမယ်အဲ့လိုများများပို့ပြီးတော့ကြိုးစားနိုင်ခဲ့ရင်တော့ဒါကုက္ကုဇတရားတွေမိမိတို့ထံကိုရောက်လာမှာမဟုတ်ဘူးကုက္ကုဇကနှိမ့်ဆက်ခြင်းကိုလည်းမိမိတို့ဒါမခံရတော့ဘူးပေါ့အဲ့တော့ပြန်ပြီးတော့ပြောမယ်ဆိုရင်ဒါကုက္ကုဇရဲ့ လုပ်ငန်းကိစ္စပေါ့ကိုကိုဇရဲ့လက္ခဏာကစပြီးသွားကြမယ်ဆိုကိုကိုဇံပစ္စာနုဒပလက္ခဏံဟောဒါလေးကိုပါဠိလိုဆင်ခြင်ပါဠိလိုဆင်ခြင်ပြီးတော့မြန်မာလိုလည်းကိုကနားလည်ထားမယ်ကိုကိုဇဆိုတာပြုလိုက်မိတဲ့ဒုစရိုက်တရားတွေမပြုလိုက်မိတဲ့ဒုစရိုက်တရားတွေကိုအာယုံပြုကနောက်ထပ်တပံပူပန်ခြင်းလို့ဒီလိုမျိုးလေးဒါအာယုံယူထားလို့ရှိရင်အာယုံယူပြီးတော့ဒါရှုပွားသုံးတတ်ရမယ်အဲ့တော့တကယ်ရှုတဲ့ရှုွက်ကြရင်တော့ဘယ်လိုရှုရအောင်ဆိုတဲ့အခါကျတော့တကယ်ကြီးတကမိတ်တွေနန္တရားဘိုင်းကိုရှေ့ကသိသိထားဖို့ တဲ့သူတော်ကောင်းဖြစ်ခဲ့၏နံကမထန်းကိုပေါ့ဒီနေရာမှာတော့ဒီကုတ်ကုတ်ဆကိုရှုနိုင်ရေးအတွက်တော့ကုတ်ကုတ်ဆဖြစ်စေတတ်တဲ့အာယုံတစ်ခုကိုတော့မိမိတို့ကပြန်ပြီးတော့နှလုံးသွင်းရတယ်ကုတ်ကုတ်ဆဖြစ်စေနိုင်တဲ့အာယုံ ဖြစ်နေတဲ့စိတ်တက္ခဏမှာရှိတဲ့ကုက္ကုဇစေတသိက်ရှင်တွဲပြီးဖြစ်နေတယ်အဲကုက္ကုဇစေတသိက်ကိုအာယုံယူအာယုံယူပြီးတဲ့အခါအဲနန္တရားကိုသူ့ရဲ့လက္ခဏာကိုဆင်ញင်ရတယ်အဲ့တော့တိဇာနုဒဘလက္ခဏာဟောဒီလိုလေးဆင်ញင်ဒီလိုလေးဆင်ញင်လိုက်လို့ရှင်ဒါကုက္ကုဇရဲ့လက္ခဏာကိုမိမိကဒါထိုစိတ်တက္ခဏအတွင်းမှာဒါတိသွားတာပေါ့တိုးတော့စိတ်တက္ခဏတစ်ချက်တစ်ချက်နဲ့တော့ကိုကမိမိကရရင်မှရမမရရင်ထက်ကတက်ကတော့ဒါကတော့ကြိုးစားပြီးလေ့ကျင့်ရတယ်နောက်တစ်ခါသူ့ရဲ့လုပ်ငန်းကိစ္စလုပ်ငန်းကိစ္စကဘာလဲဆိုတဲ့အခါကျတော့ ကတာကတာနုသောဇနရတံဟောဒါသူ့လိုပါဠိလူလေးပေါ့ဗမာလိုဆိုရင်ပြုတ်ပြီးတော့ဒုတိယမပြုတ်လိုက်ပြီးတော့ဒုတိယတရားကိုအဖန်တလဲလဲလျောက်၍ဝမ်းနေခြင်းအဲစိုးရင်ခြင်းလုပ်ငန်းကိစ္စဒီလိုလေးဒါဆင်ကျင်လိုက်ပေါ့ဟောနောက်တစ်ခုသူကိုညာထဲမှာဆင်ကျင်မယ်ဆင်ကျင်တဲ့သူတော်ကောင်းတယောက်ကခုနကုက္ကုဆတရားကိုခုနစေတကနာတစ်ခုမှဖမ်းပြီးတော့သိသိထားတယ် အဲတင်းတိထားပြီးတဲ့ကဒီကုတ်ကုဆရဲ့သဘောဘလို့ရှိသလဲလို့မိမိကစဉ်းကျင်လိုက်တဲ့ကကုတ်ကုဆရဲ့သဘောကအဲ့သူတော်ကောင်းရဲ့ဉာဏ်ထဲမှာထင်ရှားလာတယ်ဘလို့ထင်ရှားလာတော့ဝိပရိသတာပြစ္စုပ္ပတ္ထာနံဩဝိပရိသတာရဲ့သဘောအစိတ်ကိုဖောက်ပြန်ဆက်ဖောက်ပြန်ပြီးတော့ပူပန်စေတတ်တဲ့သဘောပါလားလို့ဒီလိုဉာဏ်ထဲမှာထင်လာတယ်ဒါဝိပရိသတာပြစ္စုပ္ပတ္ထာနံနောက်ပြီးတဲ့အခါကျတော့မှကတာကတပတ္တထာနံထို့တူပဲစေတကနာတစ်ခုအတွင်းမှာဒီကုတ်ကုဆဖြစ်ပေါ်စေတတ်တဲ့အကြောင်းတရားကိုလှမ်းပြီးကြည့်လိုက်တဲ့အခါ အဲသူ့ရှေ့မှာဖြစ်ခဲ့တယ်နော်ကတာကတပေါ့ကတအကတပေါ့ကတဒုစတိတလို့ခေါ်တဲ့ပြုလိုက်မိတဲ့ဒုစရိုက်တရားအကတသူစတိတလို့ခေါ်တဲ့မပြုလိုက်ရတဲ့သူစရိုက်တရားအဲဒီဒုစရိုက်တရားမပြုလိုက်ရတဲ့ဒုစရိုက်တရားပြုလိုက်ပြီးတဲ့ဒုစရိုက်တရားတွေဒီကိုကုသဖြစ်ဖို့ရနှီးစွာသောအကြောင်းလို့ယောဂီကသွားပြီးတော့နားလည်လိမ့်မယ်ပေါ့အဲ့လိုလက္ခဏာတတပြစ္စုပတ္တံပဋ္ဌာန်ကိုဒါမိမိတို့ကစိတ်တက္ခဏာတစ်ခုတစ်ခုအတွင်းမှာစနစ်တကျရှုပွားသုံးသပ်နိုင်ရင်ဒါကုက္ကုစကိုလက္ခဏာတတပြစ္စုပတ္တံပဋ္ဌာန်အပြင်သိပြီနောက်တစ်ခုကတော့သူကဘာပြောတာဒါတာပြန် ဝိယဒဋ္ဌဗံတဲ့အဲ့ဒါကတော့ဘာပြောတာတုံးဆိုတဲ့အခါတော့သူကကျွန်းကဲ့သို့ပဲတဲ့မှတ်တယ်ကျွန်းကဲ့သို့ပဲမှတ်တယ်ဆိုတာဒါကလည်းကြေးကျွန်ဆိုတဲ့ဟာကတော့ဒါကလည်းအရှင်သခင်ခိုင်းသမျှအရှင်သခင်ကကြေးကျွန်ဘောကမလွတ်တလို့ပဲအဲတို့တို့ပဲဒီကိုကုဆတခုဝင်လာပြီဆိုလို့ရှိရင်အဲ့ဒါကြေးကျွန်လို့ပဲအမြဲတမ်းတခါလေအဲ့ဒီတရားရဲ့အောက်မှာတတ္တဝါနလန်မထူနိုင်တော့ဘူးအဲ့လိုမျိုးလေးဒါညံထဲမှာလည်း ဆင်ញင်းပေးရတယ်ဆင်ញင်းပေးပြီးတော့ကုက္ကုစကိုနံပါတ်1လက္ခဏာနံပါတ်2လုပ်ငန်းကိစ္စနံပါတ်3ပြစ္စုပတ္တဉာဏ်မှရှိရှိတင်လာမှုနံပါတ်4ပဋ္ဌာန်ဆိုတဲ့၄မျိုးသောအကြောင်းအပြင်ဒါဆင်ញင်းပြီးတော့ရှုပွားသုံးသပ်ရင်ဒါကုက္ကုစကိုလက္ခဏာတတပြစ္စုပတ္တံပဋ္ဌာန်လို့ခေါ်တဲ့တန်တတိကနာသမုဝကညာကိစ္စကနာပါဖြူနိုင်တဲ့အထိမိမိတို့ကရမှာဖြစ်တယ်အဲလိုရခြင်းအပြင်ဒါနာမရူပပြိစေတာဉာဏ်ကိုဒါကိစ္စကဏ္ဍပြူတည်ထိုင်အောင်မိမိတို့ရမှာ အဲ့လိုရအောင်လေကိုစီကိုစီယနေ့ကစပြီးတော့ဒါပွားများကျူးကိုအာထုတ်ကြဂုံရာတည်းအာတုသာတုသာတုပါဖျား